အနတ္တလက္ခဏာသုတ်တန်လေးလို့ခေါ်29ရက်9လ2021ခုနှစ်ဘုရင်တို့ဒီဥဇဝပထမပါဠိတော်မြတ်ရုပ်ပတ်တရစေ ပါဠိဒေသနာတော်မြတ်ကိုရုပ်ပတ်သက်ဆဲပြီးတော့ဆက်ပြီးတော့အနတ္တမြေပုံအနတ္တလက္ခဏာမြေပုံကိုဟောပေးသွားမှာဖြစ်ဒီအနတ္တလက္ခဏာသုတ်ကိုသမစကြာတရားတွေဟောပြီးတော့ ဘာဇိုလပြည့်နေ့မှာဒီဓမ္မစကြာတုတ်တရားဟောအရှင်ဘောနေညမထေအရိယာဖြစ်ဒီရနေ့အရှင်ဝါပါတို့အရှင်အာသစီတို့အရှင်မဟာနန္ဒတို့အရှင်ဝါပါစကြည်အခြေလေးပါ ybada zacọdmaa kawaerụ n'ihi na ọdzdya dteya da ya hụhụyajụ enye jilede kama ezwehịaụaziri ya ez အစုံလက်ပြီးကျော်ကနေပြီးတော့ကြွတော့ချက်အဲ့တော့ဝါဆိုလက်ပြီးနေတော့သွားတော့အဇဝိငါဥဘော သစ္စာတရားတွေဟောပြီးတော့အရိယာဖြစ်အောင်ပြန်ကြည့်တဲ့နေပါအရိယာဖြစ်တဲ့တတ္တိတွေပေါ်ခဲ့တယ်ပြီးတော့မှအခုဘာသာလာပြီးတော့၄ရက်နေကြတော့သက်ပါဗျာအနတ္တလက္ခဏာသုတ်တံဟောပါတယ်အဲ့ဒါမှာ အနတ္တလက္ခဏာသုတ်တော်ရဲ့အလွန်လေးဖြစ်ဓမ္မစက္ကံဘဝတိသောအာသံလေယံဖြိပုံနမေနဂရေပါရဏတိယံဣတိပတနာဝေဇေဝနေပါမေဇဝဒိတံဘလံပါမေဇဝဒိဘလံနေသအနုကမေနတေတိ ယန္တံပကတာပိသမဝိမုတ္တတဝနဟိအဲ့ဒါနတ္တလက္ခဏာသုတ်တော်ရဲ့မှန်လို့သဘောကဓမ္မစကြာတရားဟောပြီးအေးမြောက်တဲ့နေ့မှာယန္တလက္ခဏာသုတ်တော်ကို နန္တရာကထွတ်မြောက်တဲ့တရားကိုဟောတယ်ပြောကိုနတ္တသုတ်တန်ရဲ့ဏိဒံကိုလမ်းပြီးတော့တည်ညိုကြရဘုရင်တို့အစဆုံးကိုဒီပါဠိဒေသနာတော်ရုပ်ရုပ်ပတ်တဲ့ဆိုင်ပြီးတော့တောင်းရှိတဲ့ပုဂ္ဂိုလ်သောကိုသိထားကြမှာပေါ့ bara na iwamdodaegadaayambagawa barana dịyawuiharadị idịkara n'imegadanye adarago bagawa gịza nwegimgbe bụ amahezi ịgawa ọdịibadadị ebe bụ bagawa dogz tọ tọ gbagawa ida da woza รูปังเบกเวอนัตตังรูปิสาหิตังเบกเวอัตตาอัปปวิตาနာယိတံရူပံအပါဒယသဝတိယလာဘေတသရူပေဧဝမေရူပံဟောတုဧဝမေရူပံမောတိတိ ယာသမဇာခောဘိကဝေရူပံနတ္တသတ္တမရူပံအာဘာဒာယသဝတ္တိနာဇလဗတိရူပေဧဝံမေရူပံဟောတုပိဝံမေရူပံမဟောတိတိဝေဒနာနတ္တဝေဒနာဇာဟိတံဘေကဝေအတ္တအဘဝေတ္တ နာယိတံဝေဒနာအာဘသန္တာယသံဝတိယသာဝေဒသဝေဒနာယဧဝမေဝေဒနာဟောတုဧဝမေဝေဒနာမဟောတိတိသာသမာသာကောမိကဝေဝေဒနာအနတ္တတသမဝေဒနာအာဘာဒါယသံဝတတိ

လဗေဒသပညာယဧဝမေတညာဟောတုဧဝမေတညာမဟောတိတိယသမသခောဘေကဝေတညာအနတ္တတသမတညာအာဘာဒာယသဝတတိနဇလဘတိတညာယဧဝမေတညာဟောတု

เทวเมติงารมโหตุติဝိညာဏအနတ္တဝိညာဏိဇာယိတံဘေကဝေအတ္တအပဝိတ္တနာယိတဝိညာဏအပတယသဝတိယလာဝေဒသဝိညာဏိဧဝမေဝိညာဏဟောတိဧဝမေဝိညာဏမဟောတိ adamazgụgwa ee n da adanweye na aadya d na aza ld wee ya ịwaweya na hụdụ ewaeweya na ma hdd tadị eedag รูปังนิสังวาอนิสังวาติอนิสังปันติယံဗန္နနိစ္စဒုက္ခံဝါဒုက္ခံဝါတိဒုက္ခံပန္တိယံဗန္နနိစ္စဒုက္ခံဝိပရိနာမဓမ္မကလန္တုတသမနုပတိတောဧတံမမဧသောသမိဧသောမေအတ္တတိနောဟေတံပန္တိ ဝေဒနာအိဇာဝါအိဇာဝါတိအိဇံဗန္တိယံဗနာအိဇံဒုက္ခဝါဒုက္ခဝါတိဒုက္ခံဗန္တိယံဗနာအိဇံဒုက္ခဝိပရိနာမဓမ္မတန်လံဒုဋ္ဌံသမနုပတိတုဧတမမဣသောသမေဧသောမေအတ္တတိနောဟေတံဗန္တိ တေညာနေဇံဝါအနေဇာဝါတိအနေဇံဗန္တိယံဗနာနေဇံဒုက္ခဝါဒုက္ခဝါတိဒုက္ခံဗန္တိယံဗနာနေဇံဒုက္ခဝိပရိနာမဓမ္မကံလနုဒ္ဒသမနုပတိတောဧနမမဧသောဟသမိဧသောမေအတ္တာတိနောဟေနံပန္တိ သင်္ကာရအိဇာဝါအိဇာဝါတိအိဇံပန္တိယံပနာအိဇံဒုက္ခံဝါဒုက္ခံဝါတိဒုက္ခံပန္တိယံပနာအိဇံဒုက္ခဝိပရိနာမဓမ္မသံလံနုဒ္ဒသမနုပတိတုဧတံမမဧသောသမေဧသောမေအတ္တာတိ နောဟေတံပတိဝိညာဏံအိဇံဝါအိဇံဝါတိအိဇံပတိယမနာအိဇံဒုက္ခဝါဒုက္ခဝါတိဒုက္ခံပတိယမနာအိဇံဒုက္ခဝိပရိနာမဓမ္မကာလံလုတံသမနုပတ္တိတုံဧတံမမဧသောသမေဧ မေအတ္တာတိနောဟေတံဗတ္တိသာတိယဘေကဝေယန္တိစီရူပံတိတနာရပစ္စုပန္နအဇဒံဝမေတ္တာဝဩလာရိကံဝသုခောမံဝိနာဝပဏိတံဝယံဒုရိတန္တိကေဝသဗ္ဗရူပံနိတ္တမမနေသောသမေနမေသောအတ္တတိ ေဝမေတယတဗုဒ္ဓံသမပညာယတတပံယာကာစီဝေဒနာအတိဒနာကနာပြစ္စုပန္နာအဇတံဝဘိဒါဝဩလာရိကဝသုခမဝဒီနာဝပဏိဒါဝယာဒုရိတံကေဝသဗ္ဗဝေရဏ idamamandado adds iwa mdyad ddmaya addarazbana ezedawa dawa orarigawadgomawa ina wa ali dawa ya urita dị kewa သဗ္ဗညာဧတမမနေသောသမိနသောအတ္တတိဧဝမေတံယတ္တဗုဒ္ဓံသမ္မပညာယတတ္တပံယေကိသိသင်္ကာရာအဓိတာနာဂရပိစုပါဏအေဇတံဝဗိတဝါဩလာရိကဝါသုဂုမဝါယိနာဝပရိတဝါ ယေဒုရေတန္တိကေဝံသဗ္ဗေသင်္ကာရဏိဓမ္မမနိသောသမေနမေသောအတ္တတိဧဝမေတံယတ္တဗုဒ္ဓသမ္မပညာယတတ္တပံယံကိစိတ်ဝိညာဏတိတနာရပိစုပန္နအဇဒံဝဗိဒဝါဩလာရိကဝသုက္ခမဝ ေနာဝပရိဒဝယံဒုရိတန္တိဝသာဝေညာနာနေဓမ္မမနေသောသမေနမေသော အတ္တတိဧဝမေတံယတ္တဗုဒ္ဓံသမ္မာပညာယတတ္တပံဧဝံပတ္တံဘေကဝေသုတ္တဝါအရိယသဝကောရူပသမိနိဗ္ဗိတတိ ဝေဒနာယပိနိဗ္ဗိန္ဒတိသင်ညာယပိနိဗ္ဗိန္ဒတိသင်္ကာရသုပိနိဗ္ဗိန္ဒတိဝိညာဏသမိပိနိဗ္ဗိန္ဒတိနိဗ္ဗိန္ဒံဝိရိဇတိဝိရာဂဝိမုဇတိဝိမု ക്ത သမေဝိမု ക്ത မိတိညာဏဟောတိဒေနာဇာတိ ụdịdaba mazirya gadgaranya naabara idada ya dị baza na di. didi iremowo zabagawa adamana zwebya igụbagawa oba dabghi nadụ dị ime adamzaba na wee gara na dami အိညာမာနိပိစဝေဒီယာနံဘေကုဏံအနုပါဒါယအာသဝေဟိစိတ်တံနေဝိမုစေတုတိအနတ္တလက္ခဏာသုတ်တံနိတိတံရသော်ဘုရားရှင်ဤဒေသနာတော်မြတ်ကိုဘုလိုပါဠိတော်တိုင်း ပါဠိတော်တဲ့မြတ်စွာဘုရားရှင်ဟောပေးခဲ့တယ်အဲဒီတော့မြတ်စွာဘုရားရှင်ကပါဠိတော်အစဉ်ကိုဟောပြီးဟောပြီးတော့မြတ်စွာဘုရားဒီခန္ဓာ၅ပါးနဲ့ပတ်သက်ပြီးတော့ဒီနေ့တရားဓမ္မတွေ ဉာဏ်ကလေးနဲ့စိုက်ပြီးအာယုံယူဖို့ပေါ့မြတ်စွာဘုရားကပိဿဝေ၅ဦးမက်ဆေ့ချ်ဟောတော်မူတဲ့နေရာကနေပြီးတော့ခက်လန်းလန်းလေးမှာဒီနေ့အိန္ဒိယနိုင်ငံမြေအနေထားကြည့်နတ္တလက္ခဏာတော့ဓမ္မိခဇိတိလို့ဒီလုံးကြီးရှိတယ်ဓမ္မိခဇိ မစကြာဟောတဲ့တဏှာကြတယ်တော့ဓမ္မရာဇိကစီတီခန္ဓာဖြစ်မဲ့တရားကြတော့အကုန်လုံးပြည့်တယ်ခန္ဓာကိုဖြစ်ကြတယ်ယဟန္တာပြောင်းဟောမလို့ပတ်တာဘယ်လိုယဟန္တာမဖြစ်တော့ကိုပြက်သွားတရားရတာတွေကိုပြက် မြတ်စွာဘုရားယဟန္တာပြောင်းဟောတော့တို့ဟာဒီမှာဟောလေဟောလို့ပါဠိမိတာနဲ့အကုန်လုံးဆုံးတာဟာဟိုမိပြက်တာနဲ့အင်တာနက်ပြုတ်တာနဲ့အဲ့ဒီတော့ဒီနေ့တရားသားလေးနဲ့ပတ်သက်ပြီးတော့ကြံရှိနေသေးတဲ့အချိန်ဒီခန္ဓာကိုယ်ကိုဒီလေးရလုံးမှာ နားရက်ပေါ်တယ်ဝါသူလပြည့်နေ့ကစပြီးလပြည့်ကျော်တရက်နှစ်ရက်သုံးရက်လေးရက်နေ့တနေ့ပုံပေါ့ညနေကြမှာဒီတရားဟောတာမေရိကန်နိုင်ငံကြတော့ဟိုညနေပိုင်းသုဗမာပြည်ကြတော့နေ့လယ်ပိုင်းဒီလိုညနေနေမဝင်ခင်လေးမှာ သေဇဝေ၅ဦးကိုခေါ်လောခေါ်ဆိုလာပြီးတော့အကုန်သောတာပန်ကြီးဖြစ်အဲဒီတော့လူသားတွေတဲကသောတာပန်အကုန်၅ပါးလို့ဖြစ်ပြီးတော့နတ်ဗျမာတိကတော့အများကြီးဒီနတ္တလက္ခဏာသုတ်ကို ဟောမယ်လို့ဆိုတော့နတ်ဗျမာတိညာလေးကြတာဒီပါရဏသီမျိုးပေါ့ကိုလို့ပြည့်သွားတော့နတ်ဗျမာတိ လူသားတွေကတော့၅ဦးတယ်အဲ့တော့မြတ်စွာဘုရားရှင်ကပထမဟောခဲ့တယ်ဘုန်းကြီးတို့အနတ္တဖြစ်ကြောင်းကို ပြတော်မူတဲ့အာချာသုပံဘိကဝေအနတ္တတာဝထောက်ခန္ဓာကိုထောက်ညတို့ သင်တို့ရရှိထားသော ခန္ဓာ၅ပါးတည်းကရူပခန္ဓာသည်အနတ္တတို့ယောဂီများတကောလုံးဉာဏ်လေးချုပ်ပြီးတော့ကြည့်တာခန္ဓာရူပခန္ဓာ32ပါးသောဂေါထာတာ42ပါးသောဂေါထာတာဆိုပြီးတိဆောက်ထားသောဤရူပခန္ဓာဆိုတော့ယုတ်ခန္ဓာကြီးသည်အနတ္တသို့မရဘူးကိုယ်ပိုင်ဆိုင်သောမရှိဘူး အနှစ်သာရမရှိဘူးခန္ဓာကြီးဒါကိုဖောက်ပြရူပံရူပိသဟိတံဘိက္ခုအာအာမဝေဘုရားငါဖြစ်ရောတိုက်လိုက်လို့မရဘူးတဲ့နာယိတရူပံအာဘတာယသမတေဒီတိုင်းသာ နေပါစေမပြစ်မစည်းပဲနဲ့တည်တည်တတ်တတ်နေပါစေလို့တားလို့မရဘူး ဟိုတရားကိုသင်တို့ကိုယ်ပိုင်ဉာဏ်ဖြင့်မြောက်ဤသုတ်တရားရဲ့အနတ္တကိုမြင်အောင်အစိုးမရပုံလေးခန္ဓာကိုယ်ရုပ်တစ်ခုလုံးဒီဘာတစ်ခုမှအစိုးရစရာမရှိဘူးတဲ့ဉာဏ်နဲ့ကြည့်ဒုတိယဝေဒနာခန္ဓာကိုထောက်ပြီးတော့ဟောပြန်ပြီ ဝေဒနာနတ္တဝေဒနာဇာယိတံဘိက္ခုအတ္တအပဝေဒနာယိတဝေဒနာအာဘာတယသဝတ္တယသင်တို့ခံစားနေရတဲ့ကောင်းတာကိုခံစားမကောင်းတာကိုခံစားကောင်းတာမကောင်းတာခံစားဝမ်းသာတာကိုခံစားဝမ်းနေတာကိုခံစားတဲ့ဝေဒနာသို့ဝေဒနာခန္ဓာပြီးအနတ္တ

တေတို့ခန္ဓာ၅ပါးတည်းမှာသင်္ညေခန္ဓာရှိတယ်မသာတဲ့သဘောသာယသမီးရဲ့ဇနီးရဲ့မယားရဲ့ညီကောင်မောင်နှမရဲ့ငါအိမ်ငါရာငါဥစ္စာငါပြည့်စည်လို့မှတ်သားနေတဲ့သင်္ညေခန္ဓာထိုသင်ညာမှန်သမျှတို့သည်အနတ္တပဲအလုံးအနတ္တအတ္တဇယမန္တမဏိရမန္တမအလုံးအနတ္တမင်းတို့အတ္တလို့မထွေးနဲ့ ငါအပြင်းနဲ့သိမ့်ပိုက်လို့မရဘူးပဲလို့အကုန်လုံးသူ့သဘောသူဆောင်ပြနေတယ်သင်တို့ငါငါဥစ္စာငါလိပ်ပြအပြင်တားလို့မရဘူးသင်ရဲ့ခန္ဓာအမြဲတမ်းအနတ္တသဘောကိုဆောင်ပြနေတယ်တဒုက္ခသင်္ခါရခန္ဓာကိုထောက်ပြတယ် သင်္ခါရနတ္တသင်္ခါရဇာယိတံဘိကောအတ္တအပဝိတံသူနာယိတံသင်္ခါရအပတယသဝတ္တယောကျမ်းတို့သင်တို့အမြင့်မပြတ်ပြုပြင်ပြီးတော့နေရတဲ့သင်္ခါရခန္ဓာပြအနတ္တသဘောဘယ်လောက်ပဲပြုပြင်ပြုပြင်အစာနဲ့ပြုပြင်ပြုပြင်အဝတ်နဲ့ပြုပြင်ပြုပြင် အနေတိုင်းနဲ့ပြုပြင်ပြုပြင် ခန္ဓာကိုယ်တစ်ကိုယ်လုံးမှာဘယ်လောက်ပဲပြုတ်ပြင်ထားပြင်ညာတော်လဲမဖြစ်ဘူးမတည်နေဘူးတဲ့အကုတ်ဖောက်ပြန်ပစ္စည်းနေတယ်ညတ္တသဘောကိုပြနေတယ်ဘယ်လောက်ပဲပြင်းပြင်းပြေလာလဲပြတ်သွားတာပဲသူပြင်ထားသောအရာဝတ္ထုမန္တမြတ်ဒီပစ္စည်းချင်းပဲရှိနေတယ်တဲ့ဒါကိုမြင်အောင်ကြည့် သင်္သာဝတိ9ဦးနဲ့မြတ်စွာဘုရားရှင်ရှိကမြတ်စွာဘုရားကညံထောက်ပြီးတော့အနတ္တသင်္ခါရအနတ္တလို့ဟောသင်္ဇဝီ9ဦးကလည်းကိုယ်ခန္ဓာတကိုယ်လုံးညံနဲ့ချုပ်ပြီးတော့သင်္ခါရခန္ဓာကိုအနတ္တအနတ္တအနတ္တအနတ္တလို့မြင်နေကြသိပြီးတော့မြတ်စွာဘုရားကဝိညာဉ်နဲ့ခန္ဓာကိုဟောပြန်ဝိညာဏအနတ္တဝိညာဉ်နေသာယိတအတ္တ ဝိညာနိသာဣဒံဘေကဝေအတ္တအပဝိသနာဣဒဝိညာဏအပတယသဝတိယယံတို့သင်တို့အာယောမန္တမြတ်ကိုမြိမ့်မပြသိပင်နေတဲ့ဝိညာဉ်နဲ့ခန္ဓာသည်အနတ္တဘာပဲတရားတရားသိပြမန္တမြတ်အနတ္တသိနေတာလည်းအနတ္တသိစီရလည်းအနတ္တသိနေတာလည်းအနတ္တအနတ္တအနတ္တအနတ္တအနတ္တအသုမယအနတ္တအသုမယနဲ့တကူလုံးမှာ ဒါတခုရမှာ အတ္တဆိုတဲ့သဘောမရှိဘူးမိမိဖြစ်ခြင်းတလို့ဘာတခုမှမဖြစ်ပြီခန္ဓာ၅ပါးလုံးဟာကိုထားတယ်လို့မနေဖို့ဘုဘခန္ဓာဒီတိုင်းနေပါသည်ဝေဒနာသိညာသင်္ကဝင်ဒီတိုင်းနေပါလေဒီတိုင်းဒီတိုင်းဖြစ်ပါသည်ဘောပါနဲ့မနာပါနဲ့မနဲ့မသေးပါနဲ့လို့တားလို့မရဘူး သူခန္ဓာကိုယ်ကြီးကမွေးလာကြတဲ့ခန္ဓာရလာကြတဲ့ကိုကခန္ဓာရဲ့လမ်းစဉ်ဟာတရပိတရတလပိတလတနေပိတနေပျက်စီးနေတယ်အမေတာဥပမာမိုးကြီးလေကြီးရွာလာရွာချလာတဲ့ခါမှာသဲတောင်6ကဘာတွေကမိုးရေနောက်ကိုတောကနေတောကနေပြိုကျပြီးတော့ရေနောက်ကိုပါသွားတယ်လို့ပဲ သက်တောင်ကြီးတွေမိုးတွေရွာလိုက်တဲ့အခါမိုးရေကြောင့်ရေတွေနောက်ကိုသဲတွေအကုန်လုံးသောကနေသောကနေပြိုကျပြီးပါသွားတယ်လို့ပဲတဲ့ခန္ဓာကိုယ်ကြီးကဘယ်လောက်ပဲတည်တံ့အောင်လုံးလို့ဘယ်လိုပဲအစားနဲ့ပြုပြင်ပြုပြင်အဝတ်စားနဲ့ပြုပြင်တို့အနိယထိုင်ရနဲ့အမြဲတမ်းပြုပြင်ပြုပြင်ပြုပြင်လာလေလေပစ္စည်းလာလေပဲတဲ့ ခန္ဓာကိုယ်ပြုပြင်လာလေလေပျက်စီးလာလေလေပြုပြင်လာလေလေပျက်စီးလာလေအကုန်နောက်ဆုံးတော့အကုန်ပျက်စီးကြတာပဲဥပမာတက်တုံကြီးဆွေးကြနေတက်ပင်ကြီးဒီပင်ကအလဲကခေါင်းပေါက်ပြီးတော့ကရုပေါ်လဲကြသွားလဲကြသွားလဲကြလဲကြသွားတော့သူတက်တုံကြီးဟာ တန်နေနဲ့သုံးရင်လည်းဆွေးကြသွားတာဗျာအကုန်ဆွေးကြအကုန်ဆွေးနေတယ်အပြင်ကကြည့်ရင်တော့ထိုသက်တုံးကြီးကသက်ပင်ပန်းကြီးကအာတကယ်တလိုက်တာအဲ့တော့အမေရိကန်နေရောက်တော့ပရစနိုကနေပြီးတော့တော်တော်သွားရတယ်တော်ကြီးတစ်ခု အမှတ်မိတော့အဲဒီတော့တဲ့မှာသစ်ပင်ကြီးတွေချီးကျူးပင်ကြီးတွေလဲကြနေရှည်ကြီးတွေပဲဒီနေရာ300လောက်တော့ရှိမယ်လူ3ယောက်4ယောက်ဖက်လောက်သူကြီးသူကိုလဲကြည့်ကြအားလိုက်တာအနာကံပါဘုန်းကြီးအနာကံပြီးအဲ့ဒီသုံးပေါ်တဲ့အပင်တုံဆွေးပေါ်တန်းတက်ပြီးတော့ခြေထောင်းနဲ့တို့ကြည့်သူကိုလုံးသူကြည့်ကြအကိုဆွေးကြ ဩသက်ဆွေးတွေသက်တုံးကြီးတွေအပြင်ကတော့ဟုတ်တယ်လို့လို့ပဲနည်းနည်းလေးချိလိုက်တော့မှအခုရုပ်ကနေပြုတ်ကြတွေးကြနေတာကိုနက်ကကြာနေတော့အဲ့ဒါကိုသတိထားမိတယ်ဒုက္ခန္ဓာကိုယ်ကြီးရာကြာလာလေချွေးကြလာတယ်ပဲ တက်တုံးဆွေးလိုပဲခန္ဓာကြီးကအမြဲတမ်းလို့ပြည့်စည်နေတယ်ဒါကိုမြတ်စွာဘုရားကရူပံဘေကဝအနတ္တဝေဒနာအနတ္တသိညာအနတ္တသင်္ခါရအနတ္တဝိညာဏအနတ္တယံတို့တဲ့သင်တို့တဏ္ဍာထဲမှာရှိနေတဲ့ရုပ်ဝေဒနာသိညာသင်္ခါရဝိညာဉ်ခန္ဓာ၅ပါးသည်အနတ္တသဘောလို့မြင်အောင်ကြည့်ပါအဲကရှင်းကဟောပြတယ် ဉာဏ်နဲ့မြင်နေကြပြီသောတာပန်တွေဆိုတော့ကိလေသာပါနေကြတာကိုဘုရားကခြေကဟောလဲသူတို့ကခန္ဓာကိုဉာဏ်နဲ့ထောက်ပြီးကြည့်နေတာဘုရားကရုပ်ဘက်ခန္ဓာထောက်ပြီးဟောတယ်သူတို့ရုပ်ဘက်ခန္ဓာရဲ့အစအဆုံးတိကအနတ္တလို့မြင်လိုက်တယ်ဘုရားကဝေဒနာကိုထောက်ပြတယ်ဝေဒနာအနတ္တဆိုအနတ္တအနတ္တဝေဒနာခံစားမှအနတ္တအိုးခန္ဓာခံစားမိရတာမှလည်းအကိုအနတ္တလို့မြင်တယ် တင်ညာအနတ္တမြတ်စွာဘုရားဟောပြန်တော့တင်ညာတဟိုးမှတ်တဲ့တင်ညာမှသိမှာအကုအနတ္တအကုအနတ္တကိုမြင်တယ်သူပြင်မြအမြဲမပြတ်ပြည့်ပြည့်နေရတဲ့သင်္ခါရခန္ဓာဒီအနတ္တလို့ဘုရားကဟောတော့ဩခန္ဓာတကူလို့အကုန်လုံးပျက်စီးနေတာကိုအနတ္တသဘောအနတ္တသဘောအနတ္တအမြဲမပြတ်သိနေရတဲ့ဝိညာဉ်နဲ့ခန္ဓာဒီအနတ္တလို့မြတ်စွာဘုရားဟောတော့ရှေ့ကဟောပြတဲ့ကျင့်ရန်တော့အချိန်က၅ပါးတော့နောက်ကထားပြီးတော့ အနတ္တခန္ဓာ၅ပါးလို့အတ္တမရှိအတ္တအနတ္တညာပေါ်သွားတာကိုထောက်ပြီးတော့အနတ္တပေါအတ္တပြောင်းဝမ်းမြောက်ရတဲ့တရားခန္ဓာကိုယ်တကောလို့အနတ္တညာမြင်သွားပြီပြင်သာဝေကိငါဥဒ္ဒနာမှာအနတ္တညာပေါ်သွားပြီခန္ဓာတကောလုံးဒီပါတကောရဲ့မှာအတ္တမရှိပါလားကိုထားသလုံးမလေးပါလားကိုဖြစ်ခြင်းသလုံးမဖြစ်ပါတကား သို့ဖြစ်ခြင်းသလိုဖြစ်ပြီးတော့ဖြစ်ခြင်းသလိုပြည့်နေတဲ့ခန္ဓာကိုယ်ကြီးပါတကားလို့အဲ့ဒါလိုခန္ဓာ၅ပါးကိုကြိုင်နဲ့မြင်သွားတာဗဒမတလုံးချင်းတလုံးချင်းတလုံးချင်း၅ပါးကိုဘုရားကတလုံးတလုံးထောက်ပြီးတော့ဟောဧရောသဗ္ဗံဘေကွာအနတ္တံတို့၅ပါးလုံးတို့သည်အနတ္တသဘောတို့ခန္ဓာ၅ပါးလုံးအနတ္တလို့မြင်စက်စုတကုံလုံးအတ္တဆိုတဲ့သဘောမှာစိတ်သုံးသွား အတ္တဆိုတဲ့ငါဆွဲခဲ့တဲ့ဟိုတို့ကငါအဖြစ်နဲ့ထင်ကြီးခဲ့တဲ့အတ္တပျောက်ပြီးတဲ့အနတ္တညာပေါ်သွားပြီဟိုအနတ္တနာပေါ်နေတဲ့အချိန်မှာမြတ်စွာဘုရားထပ်ပြီးဟောတာတံကမေနဘိကဝေညံတို့တို့တို့ အနတ္တသဘောကိုသင်တို့ဘယ်လိုများသဘောပေါက်ကြသလဲငါဘယဟောပြီးမယ်ကြည့်အောင်ဟုတ်ရောပနိစ္စ အနိစ္စဝါနိစ္စဝါတိဉာဏ်တို့တို့အနတ္တသဘောဖြစ်တဲ့ခန္ဓာကိုယ်ရုပ်ခန္ဓာကြီးပြီးနေသလားမမြဲဘူးလားလို့ပြန်မေးပြန်အနိစ္စပန္တိပြန်ပြတဲ့ယံမနနိစ္စဒုက္ခဝါဒုက္ခဝါတိသို့တို့သောမမြဲတဲ့သဘောတရားတွေချမ်းသာတဲ့တရားလေးလားဆင်းရဲတဲ့တရားလေးလားမိပြန်မဲ့ဒုက္ခမှန်တဲ့ဆင်းရဲလာပါတဲ့ဖေယယံမနနိစ္စဒုက္ခဝိပရိနာမဓမ္မကလဒုက္ခသမရုပ္ပတိတော် ထို့တို့မမြဲစင်းရတဲ့သဘောမျက်မပြဖောက်ပြန်မနေသောဒုက္ခနာစဉ်တို့သည်ဤကဲ့သို့ နေပါစေလို့ဤကဲ့သို့ပြေတဏနေပါစေလို့တေတို့နှလုံးသွင်းထားခြင်းကရနိုင်ပါမလားမရပါမြတ်စွာဘုရားဧတမမဧသောမေဧသောမေအတ္တတိထို့တို့တို့မမြဲခြင်းစင်းရတဲ့အလိုတို့မလိုက်တဲ့သဘောမှန်တယ်မြတ်တဲ့ဒီတိုင်းဒီပါတဲ့ဒါငါပဲငါဥစ္စာပဲငါခံငါပိုင်တဲ့ခန္ဓာကြီးပဲလို့ တေတို့နှလုံးသွင်းလို့ရမှလားကွယ်တို့ဆိုနောဟိတံပါတိမရပါဗျာတပည့်တို့ခန္ဓာကိုယ်တစ်ခုလုံးဒီအနတ္တဆိုတဲ့ဤခန္ဓာကိုယ်ကြီးဒီမြဲမြံကြုံမကြည့်ပါဗျာချမ်းသာကြံမကြည့်ပါဗျာအမြဲမမတရတဖောင်းပြန်ပြည့်စည်တဲ့သဘောကိုငါငါဥစ္စာငါလိုက်ကြလို့တပည့်တော်လို့ကိုင်းပြပြကြပြခြင်းကမရပါဗျာပြန်ဖြေတော်မူကြဒါပြီးတော့မြတ်စွာဘုရားကဝေဒနာဘေကဝေနေသဝအနိစ္စဝတိ ယံတို့တဲ့မမြဲခြင်းတဲ့တို့ခန္ဓာကိုယ်ကြီးတို့ခံစားတဲ့ဝေဒနာသည်မြဲတဲ့တရားလားမမြဲတဲ့တရားလေးလားခန္ဓာကိုယ်ညာပြီးတော့ထောက်ပြီးတော့ဖြေကြဘုရားကယံတို့တဲ့သင်တို့ခံစားတဲ့ဒီဝေဒနာသည်မြဲတဲ့တရားလားမမြဲတဲ့တရားလားကွယ်တို့လို့မေးတော့အနိစ္စဗန္ဒီမမြဲပါလားမြဲပါမြတ်စွာဘုရားယံဗရဏိစ္စဒုက္ခဝဒုက္ခဝတိသောမမြဲသောသဘောတရားသည်ချမ်းသာသလားဆင်းရဲသလားဒုက္ခမနဲ့ဆင်းရဲလားပါတယ်မြတ်စွာဘုရား ဓမ္မနာနိစ္စဒုက္ခဝိပရိနာမဓမ္မကလဒုက္ခသမရုပတ္တောနိဒဣတမမဣသောဤသောမြတ်တာတိတို့မမျက်စင်းရတဲ့သဘောမှန်သမျှတို့သည်မျက်ဖောက်ပြန်နေတဲ့တိတာကြောင့်ဒီဥဒ္ဒတိငါငါဥဒ္ဒနာလိပ်ပြန်လို့သင်တော့အရှင်ခန္ဓာကြီးကရမလားကွယ်တော့လို့ပြီးတော့နောယိတံပန်းနေအရှင်ခံလို့မရပါဗျာဝေဒနာကိုလည်းပဲတပိတော်တို့ငါခံစားတဲ့ဝေဒနာလည်းငါဝေဒနာပဲလို့ခံစားလို့အရှင်ခံလို့မရပါဗျာအကုန်လုံးပြည့်စည်နေပါတယ်ဗျာ တတိယပြန်မေးပြန်သေးတယ်တင်ညာနေဇာဝနေဇာဝတိယံတို့သင်တို့ခန္ဓာကိုယ်ထဲမှာသင်ရဲ့ခန္ဓာသည်မြဲတဲ့တရားလားမမြဲတဲ့တရားလေးလားအနိစ္စဘာရိမမြဲပါမြတ်စွာဘုရားယံဗနာနေသဒုက္ခဝဒုက္ခဝါတိတို့မမြဲဆင်းရဲတဲ့သဘောတရားသည်တို့မမြဲသောသဘောမှန်တယ်များတို့သည်ချမ်းသာသလားဆင်းရဲသလားလို့မိခဲ့ညာအရှင်များ၅ပါးကဒုက္ခပန္တိဆင်းရဲလာပါတယ်မြတ်စွာဘုရား ယာမရနိတံဒုက္ခဝပိနာမဓမ္မကဒုက္ခသမရုပ္ပသုတေဣဒံမမဣသောသမေဣသောမေအတ္တတိသောမမျက်စိရဲ့မျက်မပြကြရသာဘောပြမြတ်သဘောတရားမှန်တဲ့မြတ်သေဝတိသောတဲ့ငါအတက်ဒီတဲ့နာချင်းပြပါစေလို့ငါဖြစ်သလားငါဥစ္စာဖြစ်သလားငါပိုင်သောအာယဝတ္တုဟူ၍လောက်တေတို့တို့သွဲမှချင်းငါရနိုင်ပါမလားကွယ်တို့မိတဲ့ကံတို့ဣဒံမဏိမရပါမြတ်စွာဘုရားတက်ပြီးတော့သင်္ကာရနိစ္စဝါနိစ္စဝါတိ ယင်ယတယံတို့အမြင့်မပြပြည်ပြင်းပြနေရတဲ့သင်္ညခံသင်္ကာရခန္ဓာသည်မြဲတဲ့တရားလားမမြဲတဲ့တရားလိလားမေးပြန်တော့အနိစ္စပါရိမမြဲပါမြတ်စွာဘုရားယံဗန္နနိစ္စဒုက္ခဝဒုက္ခဝတိတို့မမြဲသောသဘောတသင်္ကာရတရားတို့သည်သင်ရဲ့သလားချမ်းသာလားမေကညံဘုရားမြတ်စွာဘုရားယံတော်ရှင်မြတ်ကဒုက္ခပန္တိမမြဲပါရှင်ရဲ့လာပါတယ်မြတ်စွာဘုရား ယံဗန္ဒနိသဒုက္ခဝိပရိနာမဓမ္မကံဒုက္ခသမရုပတိဣဒမမဣသောဓမ္မဣသောမိအတ္တတိဒေါမမျက်စိရဲ့အစိုးမရတဲ့ယံမျက်မှပြဖောက်ပြန်ပြီးတော့နေတဲ့ဣတိယမန္တမြတ်တော်သင်တို့သည်အိုးပိုင်အားဖြင့်သိမ့်ပိုင်ခြင်းငါသလကောင်းငါငါဥစ္စာငါလေးပြားဖြင့်သင်တို့အချင်းခံတဲ့ဆွဲမှဂျူဂျူချင်းငါရနိုင်ပါမလားလို့မိခင်ညံ့နောဣဒံဗန္ဒီမရပါမြတ်စွာဘုရား ဝိညာဉ်နဲ့ခန္ဓာထပ်ပြီးတော့ဟောပြန်တယ်ဝိညာဏနဲ့ဇောင်းအနဲ့ဇောင်းဝတိဝိညာဉ်နဲ့ခန္ဓာတိမြဲသလားမမြဲဘူးလားခွဲတို့မမြဲပါမြတ်သာပါအနိစ္စံပါတိမမြဲပါမြတ်စွာဘုရားယံဗန္နာနေသဒုက္ခဝဒုက္ခဝတိတို့မမြဲသောသဘောတရားမှန်တယ်မြတ်ချမ်းသာသလားဆင်းရဲသလားတဏ္ဍမေးတဲ့အခါကျတော့ဒုက္ခံပါတိမြတ်စွာဘုရားသင်ဝိညာဉ်နဲ့ခန္ဓာသည်မမြဲပါဝိညာဉ်နဲ့ခန္ဓာဆင်းရဲလားဗျာဝိညာဉ်နဲ့ခန္ဓာသည် ညာမရဏိသဒုက္ခဝံဒုက္ခဝိပိနာမတမင်္ဂလဒုက္ခသမဏိပတ္တိဣဒံမမိသောမိဣသောမိအတ္တတိထို့ထို့ဝိညာဏခန္ဓာသည်မမျက်စိရတဲ့အစုမရတဲ့အမြဲမပဲတရဇဖောက်ပြန်ပြီးခံစားနေရတဲ့ထိုသဘောမှန်တယ်မြတ်တို့ငါပဲငါဥစ္စာပဲငါပိုင်ဆိုင်သောခန္ဓာကြီးပဲလို့စွမ်းမှတ်ထားခြင်းကရနိုင်ပါမလောက်ွယ်တော့လို့မေးတော့နောဣတံပါဏိမြတ်စွာဘုရားမရပါဘုရားယဟန်တို့ ယောဝေဒနာပညာသင်္ခါရဝิญဉ်ခန္ဓာ၅ပါးတို့သည်ဉာဏ်ဉာဏ်ချင်းလည်းမရှိချမ်းသာခြင်းလည်းမရှိအစိုးရသိငါမရှိခန္ဓာ၅ပါးကိုမိမိထားသလိုမနေကိုဖြစ်ခြင်းသလိုမဖြစ်သူဖြစ်ခြင်းသလိုဖြစ်ပြီးဖြစ်ခြင်းသလိုဖြစ်နေတဲ့ခန္ဓာကိုယ်ကြီးပဲပဲတို့လို့ဆိုတာအမှန်ပန်းဒီပါဖေယ။တတ်ပြီးတော့မြတ်စွာဘုရားရှင်က သာသမတိယဘေကိုယံကေသိတုပါတိဒါနနာပိစုပါဏအစ္ဆတဝဘိတံဝဩလာရိကမသုခမဝိနဝပရိတဝယံသူရေသန္တိကေဝအစ္ဆယံသူရေသန္တိကေဝယသယံတို့တင်တို့ခန္ဓာကိုယ်တွေမှာအခြင်းယုတ်တရားသူကြ၎င်းအခြင်းယုတ်တရားအတိတ်အနာကပစ္စည်းဘာမှဖြစ်သောယုတ်တရားတို့သည်အမြဲမပြတ်ကြရတာဖောက်ပြန်နေတို့ဖောက်ပြန်တဲ့သဘောမှန်တယ်များတဲ့အစ္ဆတဝအတုသဏ္ဍာန်မှလည်းဖောက်ပြန်တဲ့ ဟိဓာဝအပြင်မှလည်းဖောက်ပြန်တယ်။ဩဒါဒီကံဝအတွင်းခံမိမိကြံ့ကြံ့တန်းတန်းလည်းဖောက်ပြန်တယ်သူကမှဝသိသိမွေ့မွေ့လည်းဖောက်ပြန်တယ်။ဒီနာဝယုံညံခြင်းလည်းပဲဖောက်ပြန်တယ်ပရိနာဝမြင့်မြတ်ခြင်းလည်းဖောက်ပြန်တယ်။သူအမြင့်မပြတ်ဒါရကဖောက်ပြန်ပြည့်စည်နေတဲ့သဘောမှန်သမျှတွေသူအင်းတို့ဒီငါငါဥစ္စာငါလည်းပြရင်လို့သိပိုင်ခြင်းကရနိုင်ပါမလားမိခဲ့တဲ့ခါမှာသောဣဒံဗန္တိ မရပါမြတ်စွာဘုရားဣတိဧသောဧဝမေတံယတ္တဗုဒ္ဓသမ္မပညာသတိကဲ့သို့တင်တို့သလားဩခန္ဓာ၅ပါးယုတ်ခန္ဓာအတိတ်နာကတစုဘာနာဖြစ်သောရူပခန္ဓာယုတ်တရားတို့သည်အတွင်သဏ္ဍာမပြဖောက်ပြန်မှုပေါ်ပေါ်အပြင်မှာပဲဖောက်ပြန်ပေါ်ပေါ်ကြံ့ကြံ့တန်းတန်းနဲ့ဖောက်ပြန်မှုပေါ်ပေါ်တုတ်တုတ်သုက္ကမဆိုတဲ့သင်္သင်မွေးမွေးပဲပြောပြောပင်ပင်ပြပြယုံညံ့တဲ့သဘောနဲ့ပြပြပြန်မြင့်မြတ်တဲ့သဘောနဲ့ပြပြ အနိကပဲပြပြအဝေးကြီးမှာပဲပြပြပြပြပေါ်လာတော့တို့ယုတ်တရားတို့သည်ငါလဲမဟုတ်ငါဥစ္စာလည်းငါပဲငါတာမဟုတ်ပါတကားရေးလို့နေတမမှနေတော့နတ်ပြီးတော့အတ္တတိငါလဲမဟုတ်ငါခန္ဓာလဲမဟုတ်ငါပဲနဲ့ခန္ဓာမဟုတ်ပါလားအိဝမေတံထိုခဲ့သို့သောယတ္တဝရဟုတ်တဲ့မသောတမ္မပညာကောင်းသောဉာဏ်မြတ်ဗတ္တတပါရှိမှအဟိသင်တို့ဉာဏ်နဲ့မှာကိုယ်ပဲဉာဏ်မြတ်အတက်ကပ်ပြီးတော့ငါမဟုတ်ငါဥစ္စာငါပိုင်လည်းမဟုတ်ဘူးတော့မြင်အောင်ကြည့်ပါတဲ့ဒါပြီးတော့ ဝေဒနာနဲ့ပတ်သက်ပြီးထပ်ပြီးဟောပြန်တယ်ယာကာစီဝေဒနာတိဒါနာနာပြစ္စုပန္နအစ္ဆတဝဘိဓဝဩလာရိကဝသုခောမဝိနဝပရိဒဝယတဝေသနိကဝသဗ္ဗဝေဒနာတိဓမ္မမနိသောသမဏမိသောအတ္တတိဧဝမေတံယတဗုဒ္ဓသမ္မပညာယတတပံယဟန်တို့အတိတ်အနာကပြစ္စုပန်မှာပြစ္စုပန်၌ဖြစ်သောဒုက္ခံစားမှုဝေဒနာတို့သည် ခန္ဓာရဲ့အတွင်းမှာသောလောခန္ဓာပမှာသော၎င်းကြံ့ကြံ့တန်တန်သော၎င်းသင်္သင်ဝိဝေသော၎င်းယုံညာခြင်းပြီးသော၎င်းမြင့်မြတ်ခြင်းပြီးသော၎င်းအနိကသော၎င်းအဝေသော၎င်းအမျိုးစုံဖောက်ပြန်ပြီးခံစားမှုပေါ်နေရတယ်တို့ပေါ်လေတာဝေဒနာမှန်သမျှတို့သည်ငါလည်းမဟုတ်ငါဥစ္စာလည်းမဟုတ်ငါပိုင်ခြင်းသောဝေဒနာလည်းမဟုတ်ဘူးရဲ့လို့သင်တို့တဏ္ဍန်တည်းမှညံပြက်ကြီးမတ်ပါလေ။ရသော်ဘုရားကဝေဒနာကိုလည်းဧည့်သည်ဟော တင်ညခန္ဓာကြပြောတော့ယာကတိတင်ညာจิตာနာနာပြစ္ဆုပဏ္ဏအိစ္ဆတဝဘိတဝဩလာယိကမသုခုမာဝအိနာဝပဏိတဝယာတုရေတန္တိကေဝသဗ္ဗောတင်ညာနေတမမနိသောသေဝနာမေသောအတ္တတိဧဝမေတယတပုရသမတင်ညာပတ္တတပါယတာจิตာจิตာယံတို့တဲတို့အမြင့်မပြမှတ်သားနေတဲ့တင်ညခန္ဓာသည်အတိတ်ကနာကပြစ္ဆုပဏ္ဏဖြစ်တဲ့ တို့အတိတ်အနာကအတိတ်မှလည်းသိဉ္ဇခန္ဓာဖြစ်တယ်အနာကမှလည်းဖြစ်တယ်ပြစ္ဆုပန်မှလည်းဖြစ်နေတယ်အတိတ်အနာကပြစ္ဆုပန်နဲ့ဖြစ်တော်သိဉ္ဇခန္ဓာကိုကတိခန္ဓာဒီခန္ဓာအတွင်းတဏ္ဍာမှာအပတဏ္ဍာမှာဆို၎င်းကျဉ်းဉဏ်တန်းတန်းတော်လောသင်္သိမွေမွေတော်၎င်းယုံဉဏ်ချင်းတော်လောမြင်မြတ်ချင်းတော်လောအဓိကတော်လောအဝိမာတော်၎င်းမှတ်သားမှုတွေဖြစ်နေတဲ့ဒုမှတ်သားမှုသိညာကိုအေးမှတ်သားမှုသိညာတွေငါပဲငါဥဒါပဲငါပဲတော့သဘောရည်လို့ငါပိုင်စင်တော့သဘောမရှိပါတကားရည်လို့ညံထဲမှာ ထိုထွေးညံတို့ဖြင့်အကြိုက်ခံပြီးတော့မြင်အောင်ကြည့်ကြပါလေသင်္ခါရခန္ဓာကိုထပ်ပြီးတော့ဟောပြန်တယ်ဒေကိသိသင်္ခါရတိတနာနာပြုစုပန္နအစ္ဆတမဘိဓမ္မဩလာရိကဝသုကုမဝဒေနာဝပရိဒါဝယယေယေတုရေတဏိတေဝအစ္ဆသပ္ပံသဗ္ဗေဝေဒနာဒေဓမ္မမဏိသောတမေနမိသောအတ္တတိဇေဝအမေတယတ္တပုရသမ္မပိညယတ္တဗာယသယံတို့ အတိတ်နာကပြစုဘာနာဖြစ်တော့ဘုအမျက်မပြတ်ပြုပြင်ပြီးနေရတဲ့သင်္ခါရခန္ဓာသည်အဒိသနာမှလည်းဖြစ်တယ်အပသနာမှလည်းဖြစ်တယ်ကျဉ္ဉတဏ္ဏလည်းဖြစ်တယ်သိသိမွေးမွေးလည်းဖြစ်တယ်ယုံဉဏ်ခြင်းသဘောလည်းဖြစ်တယ်သိမွေးသိမွေးတယ်မြုပ်မြင့်မြတ်သောသဘောလည်းဖြစ်တယ်အနိကလည်းဖြစ်တယ်အဝိမာလည်းဖြစ်တယ်သူဖြစ်ပေါ်နေသောသင်္ခါရခန္ဓာသည် ငါပဲလို့ငါဥစ္စာပဲငါပိုင်ဆိုင်သောအဲ့တော့ငါလည်းမငါဥစ္စာလည်းမငါပိုင်သောသောမဟုတ်ပါတကားရင်လို့သင်တို့ဉာဏ်နဲ့တည်းမှဟုတ်တိုင်းမှသာကိုယ်ပိုင်ဉာဏ်မှထိုးထွင်းပြီးတော့မြင်ကြပါလေတက်ပြီးတော့ဝိညာဉ်နဲ့ခန္ဓာစစ်ပြီးဟောပြန်ယံကိသေဝိညာဏတိတနာနာပြုစုပန္နအစ္ဆတဝဘိဓမ္မောလိုက်ဓမ္မသုခမဝါယိနာဝပဏိတဝအစ္ဆတုယံသူရေတဏိကေဝသဗ္ဗဝိညာဏနိဓမ္မမနိသောသမေနမိလောအတ္တတိဝမိတယတ္တပုရသမ္မတိယယတ္တပစေတယတု အတိတ်အနာဂတ်ပြည့်စုံဘာနာဖြစ်တော့သောဝိညာဉ်နဲ့ခန္ဓာသည်ဖြစ်ဒုဝိညာဉ်နဲ့ခန္ဓာကိုသောဝိညာဉ်နဲ့ခန္ဓာဒီအတွင်းသဏ္ဍာန်မှာလည်းအမြင်မပြတ်ဖောက်ပြန်ပြီးတောက်ပြန်ပြီးနေတဲ့အတ္တအခန္ဓာရဲ့တွင်သံမလောလောခန္ဓာရဲ့အပ္ပသဏ္ဍာန်မှာတလုံးကျဉ်ကျဉ်တန်တန်လောလောသူကိုတိမ်တိမ်ဝိမိတော်၎င်းရုပ်ညာခြင်းဖြင့်သော၎င်းမြင့်မြတ်ခြင်းဖြင့်သော၎င်းအနိစ္စတော်လောအဝေးကိုတော်လန့်ပြီးတော့ထင်ရှားပြီးဖြစ်ပေါ်တတ်တယ်။တို့ဖြစ်ပေါ်တတ်တဲ့ဝိညာဉ်နဲ့ခန္ဓာသည် ဣဒံဤဣဒယမန္တဤဝိညာဉ်ခန္ဓာတိမမငါတိနမဟုတ်ဧသောငါပိုက်သောတတေငါသမိအတ္တနာအဘုမရှင်သောတုခန္ဓာကိုယ်တို့ဝိညာဉ်ခန္ဓာတိအတ္တကိုယ်ပိုင်သောသဘောပြေနမဟုတ်ဘူးဣတိဧသောဧဝမေတံဧကဲ့သို့ယတ္တပုဒံဟုတ်တိုင်းမှန်သောသမ္မပညာယကောင်းသောဉာဏ်ပညာမဲ့တတ်တတ်မှချိန်မှန်အဤတေတို့ခန္ဓာကိုယ်ကြီးကိုဉာဏ်နဲ့ကြည့် ရုပ်ဝေဒနာသင်ညာသင်္ခါရဝิญဉ်တို့ဒီအတိတ်ကလည်းဖြစ်တယ်ပြစ္ဆုပန်လည်းဖြစ်တယ်အနာဂတ်မှလည်းဖြစ်တယ်တို့အတိတ်နာကပြစ္ဆုပန်မှဖြစ်သောယုတ်တရားတို့ဒီတော့အတိတ်နာကပြစ္ဆုပန်နာဖြစ်သောဝေဒနာတို့ဒီတော့အတိတ်နာကပြစ္ဆုပန်နာဖြစ်သောသင်ညာခန္ဓာဒီလို၎င်းအတိတ်နာကပြစ္ဆုပန်နာဖြစ်သောဝิญဉ်သင်္ခါရခန္ဓာဒီလိုအတိတ်နာကပြစ္ဆုပန်နာဖြစ်သောဝิญဉ်နဲ့ခန္ဓာဒီ၎င်းသင်တို့ကိုယ်ပိုင်မရှိဘူး။အောငါသဘောမဟုတ်ပါလား။ငါဖြစ်ခြင်းနဲ့မဖြစ်ပါသကား။ သို့သဘောသူဖြစ်ပြီးသို့သဘောသောဖြစ်တဲ့သဘောပါလားလို့ကိုယ်ပိုင်ညာမှာထုတ်သိမ်းပြီးတော့မြောင်ကြည့်အဲ့ဒါလို့မြတ်စွာဘုရားကသင်ပြီးဟောလိုက်တဲ့ပြင်သဝေငါးဥဒ္ဒနာထဲမှာဉာဏ်ထဲမှာရှင်ကနေလင်းကနေသဘောတွေပေါက်လာတာစိတ်ထဲမှာကျက်သိမ်းဝင်ကြီးထားလောက်အောင်ဒီခန္ဓာကိုယ်ထဲမှာပီတိတွေဖြစ်လာခန္ဓာကိုယ်ညီငွေတဲ့စိတ်တွေရုပ်ကိုယ်လည်းညီငွေတဲ့နာတွေညီငွေတဲ့စိတ်တွေလုံးဝပြီးတဲ့ခန္ဓာတစ်ခုလုံး ရသော်ဘုရားအဆုံးမတရားတွေဘုံသုဒ္ဓနဲ့ပြည့်တဲ့တရားကိုနာကြားရတဲ့အတွက်ဒါကြောင့်တစ်ချိန်တစ်ခါမှမနာဘူးတဲ့တရားကိုနာကြားတာစိတ်ထဲမှာကိလေသာရှင်ပြီးကိလေသာတွေအကုန်ခေါင်းပါကုန်ကြဒီတော့မြတ်စွာဘုရားကဘေကဝေယံတို့အိဝိုင်းတို့ပတ္တန္တာမြင်နေကြည့်တော့သုတ္တဝါရိယသာဝကောဘောဇောရနဲ့ပြည့်စုံသောအရိယသာဝကတိအိဝိုင်းတို့ပတ္တချင်းမြင်ရ၏အဲလိုမြင်တဲ့ရူပသမိုင်းနိဗ္ဗာန်တဲ့ရုပ်ကိုလည်းညီငွေကုန်ပြီ။ အော်ဒီရုပ်ခန္ဓာကြီးဒီအခုတရားနားနေတဲ့ရုပ်ခန္ဓာကိုယ်ကြီးရာသစ္စုံပဲကောင်းလိုက်တာရောချောင်းပဲကောင်းလိုက်တာဘာတခုမှအသုံးမကျပါလားသစ္စုံပဲရောချောင်းပဲကောင်းတဲ့ခန္ဓာကြီးပါလားလို့မြင်နေဝေဒနာယပိနိပိတေတိခံစားမှုဝေဒနာကိုလည်းညှင်းငွေလာတယ်မခံစားခြင်းတော့ကောင်းတာခံစားမကောင်းတာခံစားအိုးခန္ဓာဘဝတွေမှာလက်ပြီးခံစားရလို့ ဝမ်းနဲ့ပဲကြည်ခွဲရတယ်သာဝအတွက်သာအာယုခံစားလို့ဝမ်းနဲ့ကြည်ခွဲရသမီအာယုခံစားလို့လွန်နဲ့ကြည်ခွဲရမယာအာယုခံစားလို့ဝမ်းနဲ့ကြည်ခွဲလင်းအာယုခံစားလို့ဝမ်းနဲ့ကြည်ခွဲရကြည်ပွားရေးနိုင်ငံလူမျိုးရေးတွေအာယုခံစားလို့ဝမ်းနဲ့ကြည်ခွဲရဩမကောင်းတဲ့နဲ့ခံစားပါလားမကောင်းမှုခံစားနိုင်ကြပါလို့ဝေဒနာပေါ်မှာလဲညှိဝေးသွားချတယ်နောက်တဲ့တစ်ပတ်သူဝေဒနာကိုလိုချင်တဲ့စိတ်မရှိတော့ဘူး ခံစားလို့တဲ့စိတ်တွေမရှိတော့ဘူးဒိညာယပင်တိပင်တိတိမှတ်သားမှုဒိညာခန္ဓာကိုညီငွေသွားပြီ။ဟုတ်ကကောင်းကောင်းတာလေးပဲမကောင်းတာအကုန်လိုက်မှတ်သားနေတဲ့ဝေဒိညာနဲ့ခန္ဓာကိုလည်းပဲအလိုမရှိတော့ဘူးဒိညာခန္ဓာမှတ်ချင်တော့ဘူး။ဟောလည်းလိုက်မရဒီမနဲ့ငါသားငါသမီးငါတတိငါမြငါအိယာလို့အကုန်လုံးလိုက်ပြီးတော့မှတ်သားပြီးစွဲနေရတဲ့ဆင်းရဲလိုက်တာဒါဒီကိုအလိုမရှိတော့ဘူး။အင်္ဂါရီသုဘိနေပင်တတိ အမြဲမပြပြုပြင်ပြီးနေရတဲ့သင်္ခါရခန္ဓာကိုယ်ပဲမှအလိုမရှိတော့ဘူးအမြဲတမ်းပြုပြင်ပြီးနေခဲ့တဲ့သံဃာလောကတစ်ချောင်းလုံးမှာပြုပြင်ပြီးတော့စီစဉ်ထားတဲ့ခန္ဓာကြီးသူပြုပြင်တယ်မြအကုန်ဒုက္ခပဲပြုပြင်တယ်မြဒုက္ခပြုပြင်တယ်မြဒုက္ခဘယ်လိုပဲပြုပြုဘယ်လိုပဲပြင်ပြင်ပြင်လေဆိုးလေပြင်လေဆိုးလေပြင်လေဆိုးလာလေအော်စဉ်းစားပဲကောင်းတဲ့ခန္ဓာကြီးမှာတော့သင်္ခါရခန္ဓာကိုယ်လည်းညှင်းဝင်တဲ့စိတ်တွေလွန်မှုသွား ဝိညာဏသမိန်ဖိနိဗ္ဗတတိအာယုမသမြတ်လေသီးပဲနေတဲ့ဝိညာဉ်နဲ့ခန္ဓာကိုယ်ဟာကိုညှိငွေတဲ့စိတ်တွေပေါ့ပြီမလို့ကျင်တော့စစ်ဆုပ်သွားပြီရုပ်ကိုယ်ရောဝေဒနာရောသင်ညာတဲ့ဝိခန္ဓာ၅ပါးလုံးကိုတတ်မဲ့ဆရာနဲ့တဲ့ဆရာတွေ့တာဆရာဘာသူဘာမရှိတော့ဘူးဉာဏ်ထဲမှာမြင်နေတယ်အဲ့ဒါလို့မြင်မှများနေမြင်မြင်နေပဲညံ့တဲ့ဖခင်ကခြေကဟောသူကညောက်ကမြင်အချင်းမြတ်၅ပါးကနောက်က ညာနဲ့ထောက်ပဲကြည့်ပြီးနိဗ္ဗာန်ဝိရေသတိနိဗ္ဗာန်ညာရဲ့ညှိငွေတဲ့စိတ်ကတက်မဲမှုသဘောတည်းစိတ်သုံးသွားပြီခန္ဓာကိုယ်တစ်ခုလုံးကိုတက်မဲ့เสียမရှိတော့ဘူးตาယာเสียတက်မဲ့เสียတွေ့တာเสียမရှိတော့ခန္ဓာတစ်ခုလုံးကိုစစ်စုယွန်းချဝယ်ကောင်းသွားပြီဘာကြောင့်လဲခန္ဓာကိုယ်ကြီးကိုတက်တုံးဆွေးလို့မြင်သွားပြီ သက်တုံးဆွေးလို့မြင်ကြပြီသက်တုံးဆွေးကြည့်ရကြာလေဆွေးလေဘာမှနောက်တော့မဟာပရိမြေစည်းဩဇာဖြစ်သွားတယ်လို့ပဲဒီခန္ဓာကိုယ်ကြီးရတဲ့နေ့မှာမြေစည်းဩဇာပြရမှာပါပဲလို့အဲ့ဒါလို့ကိုမြင်သွားချာနေဗိတံဝေရေစေတိရင်းငွေလည်းစိတ်ကတတ်မင်မှုမရှိတော့ဘူးဝိဒါကံဝိပဲစေတိဒေရာဂတိခန္ဓာကိုယ်တဲ့ကိုတဏမာနဒိဋ္ဌိတရားတို့ပဲရစ်မှတ်လို့ရစ်မှတ်တဲ့မရှိတော့ဘူးလွန်မြောက်သွားပြီ ကိလေသာဓာတ်တွေကလွတ်ထွက်လာပြီးကိလေသာအာဟုသောတရားတွေကအလုံးလုံးပန်းပြီးတော့အာဟုသောတရားတစ်ပြေးပြေးတရည်ရည်နဲ့ပစ္စည်းကိုဥပမာအပြင်ပင်လယ်ထဲမှာပဲချောင်းထဲမှာရေတွေတက်လာတက်ပြီးတော့အချိန်လေးသိတော့ရေတွေတဝက်ဝက်ဆင်းသွားပြီးတော့ချောင်းထဲမှာရေခမ်းသွားတယ်လို့ပဲအဲဒါလိုပဲချောင်းတွေမြစ်တွေမှာရေတွေခမ်းကြောက်သွားတယ်လို့ပဲကိလေသာဓာတ်တွေခန္ဓာအစဉ်ကိုညံ့ချင်းပဲကြည့်နေရင်ကြည့်နေရင်နဲ့ကိလေသာတွေပါပြီးတော့ ကြောက်ပြက်ကုန်တာပဲအဲ့တော့ဘာဖြစ်သွားတဲ့တော့ဝိမု ക്ത သမေဝိမု ക്ത မိတိဝိမု ക്ത သင်လွတ်မြောက်သွားပြီတဲ့1500ကိလဗုဒ္ဓအလောင်းသောတပတ္တိမဉ္ဇဏ်ကသဂရကအနာကယဟန္တာဖြစ်သွားအရဟတမဉ္ဇဏ်ပုံဉ္ဇဏ်ကိုရသွားကြတော့ပြိဇဝေငါဥဒ္ဒောတိလွတ်မြောက်သွားပြီအဲ့တော့ဉာဏ်ဟောတိဉာဏ်ဖြစ်သွားပြီမဲ့လေးပါးပေါ်လဲမဲ့သုံးပါးပေါ်လဲမှာတက်ပြီးတော့ရတဲ့ဉာဏ်ဖြစ်သွားပြီ အဲ့ဒါလို့ညံလဲဖြစ်သွားကြောဘာဖြစ်သွားသူတို့ရဲ့တဏ္ဏထဲမှာခိနာဇာတိဇာတိနောက်တဲ့ပရိသန္တနေရာချင်းဒုက္ခသည်ခိနာကုန်ခန်းခဲ့လေပြီယမစရိယမြတ်သောခြင်းကိုသတိကျင့်သုံးခဲ့ပြီပြီကတံကာရဏီယနောက်တဲ့ဓမ္မကျင့်စီရမရှိတော့ဘူးလောကထဲမှာမလာတော့ဘူးကတံကာရဏီယနောက်တဲ့ကျင့်သုံးစီရမလိုတော့ဘူးနာပရဣဒ္ဓတာယတိပဇာနာတိတိယံတို့ သင်တို့သန္တာနဲ့မဤခဲ့သောဉာဏ်နဲ့မှထုတ်တင်ပြီးတော့မြင်ခဲ့တဲ့ရှိတော်နောက်တတံဤလောကတဲ့ကိုပြန်ပြီးတော့မလာတော့ဘူးဘလောက်ကောင်းလဲအာသောကင်းကွာတော်မူကြတဲ့ပြည်ဆောက်ပြီးငါတို့တဲ့အနတ္တဉာဏ်ပေါ်သွားကြတာဒုဗ္ဗခန္ဓာကိုလည်းအနတ္တမြင်တဲ့ဝေဒနာကိုလည်းအနတ္တသင်ညာသင်္ကဝိညာဉ်ခန္ဓာ၅ပါးလုံးကိုအတလောကလုံးကအနတ္တလို့မြင်သွားတယ်ခန္ဓာ၅ပါးကအနတ္တမိမိခန္ဓာ၅ပါးအနတ္တမြင်တယ်လို့ပဝဉ္ကြီးခန္ဓာ၅ပါးကိုလည်းအနတ္တလို့မြင်တယ် တလောကလုံးကိုလည်းအနတ္တအနတ္တအနတ္တအနတ္တကိုမြေပါမြတ်တော်ညီးငွေတဲ့ယုတ်ညီးကိုဝေဒနာတဲ့ညီးငွေတဲ့စိတ်တွေဖြစ်လိုချင်တတ်မဲ့တဲ့စိတ်တွေကအကုန်ငြိမ်းသွားတာပဲအဲဒီတော့မှမြတ်စွာဘုရားကဣဒံမောဇဘဂဝါအတ္တမတာပြစ္ဆဝေတိယပြစ္ဆဝေငါးဦးတို့ကိုဘယ်လိုမင်းနဲ့ဘေကိုဘဂဝါတော်ပါတိတော်အဘိညာတော်သူမြတ်စွာဘုရားရှင်ကဘယ်လိုကြီးမွန်တော်ဗနာစရာမင်းတော်မူတယ်ဆိုတော့ အိမသမေသာပဏ္ဏဝေယကရဏတေပညာမာနိပိသဝကနာဘေကုဏအာနအနုဘာဒာယအာသဝေစိတ်တနေဝိမောစီတို့တိပိသဝေငါဟုတို့အနုဘာဒီတေရာနေဘံကိုမျက်မှောက်ပြုသွားခဲ့လေပြီသာဥပဒိတေရာနေဘံကိုမျက်မှောက်ပြုတဲ့ပထမ အနုပါဒာအနုပါဒအနုပါဒာယဆိုတာကတိတန်တရာမှလွတ်မြောက်ပြီးတော့ကျေစွာငါဘောအာလို့အာသောတရားကုန်ကန်းလို့ယဟန္တာတွေဖြစ်တော်မူကြတယ်ဒီကနေ့ကျေစွာဝေငါးဥဒ္ဓဝမြတ်စွာဘုရားရှင်ရဲ့အဆုံးမတရားတော်မြတ်နှလုံးသားထဲမှာပြည့်ဖြိုးအောင်နာယူကြတယ်ဗျာလက်ဟင်းချင်းမချစ် လိုအပ်သောမရှိတော့အတ္တဝတ္ထုယုတ်ကိုမွေးပြမနောဝိညာဉ်စိတ်ထဲမှာမြတ်စွာဘုရားရှင်ဘုရားရှင်ကိုတော်တိုင်သိပြီတကယ်တော့မြတ်စွာဘုရားရှင်မျက်မှောက်ပြုသောသောတာပတ္တိမညာဘုံညာကိုမျက်မှောက်ပြုခဲ့ပြီအကုအနတ္တလက္ခဏာသုတ်တော်ကိုဟောရောမူရင်းဟောတော်မူရင်းနဲ့မြတ်စွာဘုရားမျက်မှောက်ပြုခဲ့သော အနာဂမိမညာဘောညာကိုပြသဝေငါ့ကိုမျက်မှောက်ပြုတော်မူခဲ့လေပြီရသော်ဘုရားရှင်မျက်မှောက်ပြုတော်မူခဲ့သော အနာဂမိမညာဘောညာကိုမျက်မှောက်ပြုခဲ့လေပြီရသော်ဘုရားမျက်မှောက်ပြုတော်မူခဲ့သောအာသဝကုံနဲ့အရဟတမညာဘောညာကိုမျက်မှောက်ပြုတော်မူခဲ့လေပြီဘုရားကဆရာသာချမထားဘူးဒါကြောင့်မလို့လောကမှာအတုမရှိတဲ့ဘုရားတည်းသူပွင့်လို့ရှိရင် လောကသူလောကသားများအတွက်သိကျေးဇူးများတယ်လို့ပြောတာ။ဘာသူလပြည့်ကျော်၄ရက်နေ့ခုလုံနေ့မှာလူသားတွေကယဟန္တာဖြစ်ပေါ်တဲ့နေ့ဒီနေ့ယဟန္တာဖြစ်တဲ့နေ့ဒါလူတွေတဲကနတ်တွေဗျံမာတွေတဲကလည်းပဲယဟန္တာဖြစ်တဲ့နတ်ဗျံမာကြီးအများကြီးရှိတဲ့အနာဂံတည်သွားတဲ့နတ်ဗျံမာကြီးအများကြီးတဲ့ သကရာကံဖြစ်တဲ့နတ်မြမာတွေအများကြီးတဲ့သောတာပန်ဖြစ်တဲ့နတ်တွေနတ်မြမာတွေအများကြီးတဲ့ဘာဖြစ်လို့တော့သူတို့ကကတ္တဗဘယကျင်လက်တဲ့တော်တို့ကပဲတရားတွေအာထုတ်တရားတွေကျင့်ပြီးတော့အရိယာတက်ကြီးပေါ်နေကြတို့တရားတော်မြတ်ကိုယ်တဲ့နာယမသမဲ့သူတို့စောင့်တိုင်းနေကြတာသောဓမဘယပွင့်လာတော့ရသော်ဘယကမေဂရာကိုယကုံသာမောသာသမင်းပေါင်းတို့ရဲ့ ဘေးမဲ့ဖြစ်ရဖြစ်တော့မေကရာကိုယကုံသာမောစုံငိမ့်တော့ဝယ်ပိဇဝေငါဥခောစပြု၍ဩတော်မူခဲ့တော့အာသဝကုကလိုယဟန္တာဖြစ်တော်မူခဲ့ကြတယ်အနတ္တညာပေါ်လွင်သွားလို့အနာတကောလုံးကအနတ္တအနတ္တလို့မြင်တဲ့အဲ့ဒီအနတ္တသဘောကိုအနတ္တခန္ဓာအနတ္တလက္ခဏာပေါ်သွားကြတာအနတ္တလက္ခဏာကိုအနစ္စလို့မြင်တာအနတ္တလက္ခဏာ ဒုက္ခရဲ့လက္ခဏာများအနတ္တလက္ခဏာမြင်သွားကြတယ်ခန္ဓာကိုခန္ဓာကိုယ်တာမန်စဉ်းစားခန္ဓာအနတ္တလောကတဲ့အဆုံးမရဘူးလို့အဲ့လိုတာမန်လေးသိလက္ခဏာဆိုတာအနိစ္စလက္ခဏာထင်သွားတဲ့အတိုင်းရုပ်ဘဝအနိစ္စလက္ခဏာအနတ္တဒုက္ခလက္ခဏာအနတ္တလက္ခဏာဒီဉာဏ်ဒီပေါ်လွင်ပြီးတော့မက်ဆိုင်ဖို့ဝင်နိဗ္ဗာန်ဝင်သွားကြတာပေါ့ဒါကြောင့်ဒီနေ့တရားတော်မြတ်တို့ကိုနာယူမတ္တရသောကုသိုလ်စေရနာမြတ်စွာဘုရားရှင် ဟောပေါ်ညွန်ပြတော်မူရတော့နတ္တလက္ခဏာသုတ်တံကိုနာယူခြင်းပါဠိတော်ဒေသနာတော်မြာယူနာယူမှတ်သားခြင်းပါဠိအစဉ်ကိုဒေသနာစဉ်နဲ့ကိုညံရှင်ပြီးတော့မြမလိုမိမိတို့နားလည်သဘောပေါက်အောင်နာယူမှတ်သားရသောကုသိုလ်စေနာတရားဆွမ်းအားတို့ကြောင့်လည်းဟုတ်ချီအာဇာတိပရိသန္တိမဏိယစင်စေပြတာသောအာဇရံစံပြောယူရင်ဥပဉ္စဒုက္ခအပေါင်းတို့မှာကိဝေယဖြစ်ဖြစ်သော အဗျာတိယောဂဝေဒနာတို့မှာလူကင်းရဖြစ်ဖြစ်သောအမရဏသေခြင်းဒုက္ခအပေါင်းတို့မှာကင်းဝေရဖြစ်ဖြစ်သောဒေဝံဒုက္ခကသေချုပ်ငြိယာမမြတ်နိဗ္ဗာန်သို့ဘာဘုန်ိတံတိဆက်ရောက်နိုင်အောင်ဒုသာအထုံနိုင်ကြစေကုန်ရာတည်းအလိုအနတ္တပေါအတ္တပြောက်ဝမ်းမြောက်တဲ့တရားသီတို့ပေါ်လွင်ကြပါစေလို့ မေတ္တာပို့ပြီးကုသိုလ်ကောင်းမှုတွေကိုညတံပေးဝေရမယ်ဒီနေ့မိမိတို့ပြုလုပ်တဲ့ကုသိုလ်မှန်သမာဓိဝနမေတ္တကသန္လာသန္တေကဥပဒောဆလာကြအမှုသောမိခင်ပခင်မိအောင်ပါဟောင်းဆွေအောင်ပြောညီကောင်မောင်နှမပေါင်းတို့အလကောင်းအရှင်တော်တော်မြတ်အယလေးမျက်နှာရဲ့ရှင်မျက်နှာရဲ့ဇင်မျက်နှာမှာကြည်ရကုန်သောနတ်ဗျမပေါင်းတို့အလကောင်း လူနဲ့ပြမတတ္တဝငရေတရိษံပိဋ္ဌာလူကသူတကအပယ်လေးဘုံ32ဘုံသောတတ္တဝပေါင်းတို့က၎င်းကျွန်ုပ်တို့သည်တိတရချင်းကစပြီးအချင်းကာလတိုင်အောင်လူတိုင်းကသမတ်တော်ဒါနကုသိုလ်တွေစောင့်တင်ခဲ့သမတ်တော်သီလကုသိုလ်တွေပွားများခဲ့သမတ်တော်ဘာဝနာမန္တမြတ်တို့ကိုဖြစ်လျာဘုဏနာကမြင်လဲမြင်နေကြပါလေကြားလဲကြားနေကြပါလေသာတို့အနုမောဒခေါ်ဆိုနေကြပါသည်ဘုန်းကြီးတို့အားပစ္စယနုက ဓမ္မတို့ကပဲချီးမြှောက်ထောက်ပံ့ပေးကြကုန်သောယဟန်တကယဟန်မဘုရင်တို့အားသာသနာကျုပ်လုပ်ငန်းအတွက်စောစောတမန်ဆောင်ရွက်ပြီးပြီးတော့သာသနာပြုပေးခဲ့ကြတော့ခွဲလွန်လေးပြီးတော့ယဟန်တကယဟန်မတို့တနုတ်တို့ဒီနေ့ပြုလုပ်တဲ့ကုသိုလ်တွေသိတတ်တဲ့ချင်းကသာလည်းဤချင်းကလာလည်းလူတိုင်းကတော့ဒါနသီလဘာဝနာကုသိုလ်မှန်သမျှတွေကိုဒကာဓမ္မများဖြစ်လျာဘုဏနာကယဟန်တကယဟန်မအများရဆွမ်းတကဆွမ်းမသင်္ကန်းတကသင်္မဆေးတကဆေးမ သာသနာကျိပြုလုပ်ငန်းကိုဝင်ပြီးဆောင်ရွက်ရတဲ့တရားဓမ္မများဖြစ်လျာပုံနာကမြင်လဲမြင်နေကြပါသေးတည်းကြားလဲကြားနေကြပါသေးတည်းသာတို့အနုမောနာခေါ်သူနေကြပါသေးတည်းမြင်နေကြနေသာတို့ခေါ်သူနေဆင်းရဲဒုက္ခလုကင်းနေကြပါသည်အခုကိုဗစ်ယောဂါတို့ကြောင့်မိမိတက်တန်းနေကတ်ဆိုင်ပြီးတော့ဒီလွန်သွားကြကုန်သောပုဂ္ဂိုလ်မှန်သမျှ တတံပေတံစပေတံကြောင့်ဒီလုံးသွားရကုန်သောတရားဓမ္မများလူကြီးလူငယ်လူငယ်လောင်းမောင်ငယ်မောင်ငယ်များကျွန်ုပ်ကုသိုလ်မှန်တယ်များကိုဖြစ်လျာပေါ်လာတာဒီလိုကြားနေကြပါသည်မြင်နေကြပါသည်သာဓုမခေါ်ဆိုနေကြပါသည်မြင်နေကြတဲ့သာဓုခေါ်ဆိုနေကြကုန်လည်းဆင်းရဲခြင်းဒုက္ခပေါ်မှာလွတ်ကင်းနေကြပါသည်လို့အာယုံပြုတ်ပြီးတော့ကုသိုလ်ကောင်းမှုကိုညဝေခံစားကြပါကုန်သို့တန်ဃာတော်အချင်းမြတ်ဖရာယုံနာနဘော တပည့်တော်တို့သည်ဒီနေ့ယခုမြတ်စွာဘုရားရှင်ဩဘောညွန်ပြအပ်သော အနတ္တလက္ခဏာတို့ကိုနာယူမှတ်သားရခြင်းသိတတ်တဲ့အချိန်ကဤချိန်ကာလတိုင်အောင်လူကံလူတန်းခဲ့သောဒါနကုသိုလ်မှန်သမျှစောင့်ထိန်ခဲ့သော သီလကုသိုလ်မှန်သမျှပွားများခဲ့သောဘာဝနာကုသိုလ်မှန်သမျှဤကုသိုလ်ကောင်းမှု အစွစုတို့ကိုအနမတက်ကတန်တရာကဤဘဝတိုင်အောင်တော်ဆက်လာကြကုန်ဘူးသောမိခင်ဖခင်မိဟောင်းဖဟောင်းဘိုးဟောင်းဘွားဟောင်းညီကောင်မောင်နှမဟောင်းနဲ့ဆွေမျိုးအပေါင်းများယန္တကာယံအမဆွမ်းတကာဆွမ်းအမတောင်းတကာတောင်းအမရသော်ဘုရားကြီးဤခြေတော်ရလမ်းအတွက်လှူဒန်းပေးကြကုန်သော လန္ဒာနကုသိုလ်ရှင်ပေါင်းတို့အလကောင်းညောင်ဆရာတော်ဤတက်တော်62နှစ်ပြည့်ထိမ့်မှအဖြစ်ပူဇော်တဲ့ဖြစ်သောလျောင်းတော်မူမြတ်စွာဘုရားအတွက်လူတန်းကြကုန်သောဘုရားတကားဘုရားအမှမြန်းနဲ့မင်္ဂပါစေတီဆွဲတော်လေးစုစံတော်ရှင်အတွက်၎င်းဉာဏ်ကြီးစေတီမြတ်စွာဘုရားချင်းဤအန်တော်မြတ်စေတီဤထလက်တန်သော အန်တော်မြတ်စီရီတွေ့၎င်းသစ္စာဘုရားရှင် ကိုဘွားတော်အဖြစ်တရင်သုံးတော်မူလေရှိသောမာမုနိမြတ်စွာဘုရားရှင်တရင်သုံးတော်မူရာတိန်တော်မြတ်အတွက်၎င်းအမြတ်ပြည်သူယဟန်တန်ဃာတော်များနဲ့အမြတ်ပြည်သူကျမ်းမာရေးစောင့်ရှောက်နေရန်အောက်ဆီဂျင်အတွက်၎င်းဝိုင်းဝန်းပြီးတော့လူဒန်းပေးကြသော အလူရှင် မိသားစုတို့ကိုကျွန်ုပ်တို့သည်ပြုလို့ရသောကုသိုလ်ကောင်းမှုအစုစုတို့ကိုအမြကုသိုလ်ပေးဝေလိုပါ၏အထက်ဘဝဲအောက်အဝေစီနန္ဒစကြဝဠာရှိကြကုန်သောလူနဲ့ပြန်မှာတတဝါနဲ့ငရဲတရိษံပြိတ္တာအသူရကပယ်လေးပုံသား32ပုံကျင်လည်ကြကုန်သောဝေနေယဒုက္ခိတ ဒုက္ခိတတတဝမန္တမြအနန္တတို့ကိုပူဇော်ပြုလုပ်ကျွန်ုပ်တို့ကမြတ်ကိုသို့ပေးဝေလုံဤမြရကြ၍အာလုံးချမ်းသာကြပါစေသောအာလုံးကြကြသမျှရှိရှိသမျှဥသို့မြမြမြယူတော်မူကြပါကုန်လော အရိယာသူတော်ကောင်းတို့ဘုဒ္ဓအပ်သောမေတ္တာနှင့်ကျွန်ုပ်တို့အားထုတ်ရသောကုသိုလ်မန္တမြတ်တို့ကိုဝမ်းမြောက်ဝမ်းသာစွာဖြင့်သာဓုသာဓုသာဓုအလုံးကြာကြာသမျှရှိရှိသမျှကုသိုလ်မြတ်မြတ်အမြတ် ယူတော်မူကြပါကုန်လောအရိယာသူတော်ကောင်းတို့ဩတာအသောမြတ်တာနှင့်ကျွန်ုပ်တို့အားထုတ်ရသောကုသိုလ်မန္တမြတို့ကိုဝမ်းမြောက်ဝမ်းသာစွာဖြင့်သာဓုသာဓုသာဓုအလုံးကြာကြာသမျှရှိရှိသမျှဥဒ္ဒေမြတ်မြတ် မြယယူတော်မူကြပါကုန်တော်အရိယာသူတော်ကောင်းတို့ဩတအသောမြတ်တာနှင့်ကျွန်ုပ်တို့အားထုတ်ရသောဥသောမန္တမြတို့ကိုဝမ်းမြောက်ဝမ်းသာစွာဖြင့်သာဓုသာဓုသာဓုအလောဘစင်တဲ့ဗတ္တမချမ်းသာလို့ဘေးရန်ကင်းပါ ချမ်းသာခြင်းကိုဒေတာဓမ္မခံစားနိုင်ကြပါစေ။အားလုံးအားလုံးသောတရားဓမ္မမြတ်ပိကတိညာခတိအန္တရခတိသို့ရိခတိကြောင့်ညာခတိကင်းခြင်းတို့သာနာပြုလောကပြုကိုသိညာမမချမ်းသာတာနဲ့ဆောင်ရွက်နိုင်ကြပါစေ။ခန္ဓာကိုယ်ထဲမှာဖြစ်စေဖြစ်တဲ့ဖြစ်သောယောဂဝေဒနာတို့သည်လည်းပဲတပြည့်တဲ့ယောဂဝေဒနာသည်အမြန်ပြောက်ွယ်နိုင်ပါစေ။မဖြစ်သေးတဲ့ယောဂတွေလည်းမဖြစ်နိုင်ကြပါစေ။မကောင်းသောအကုသိုလ်တရားတွေဝေဝေချောင်ချမ်းပြီးတော့ကုသိုလ်ကောင်းမှုတို့ပဲသာဝရ ပြောင်းမင်းနိုင်ကြပါစေ။ကောင်းမှုကုသိုလ်ကောင်းမှုတွေပြောင်းမင်းနိုင်ကြပါစေ။